အသနာတော်နှစ်2565နှစ်ကောဇာတက္ကရီ1383ခုနှစ်ပြသုလပိယော13ရက်2022ခုနှစ်ဇန်နဝါရီလ29ရက်စနေနေ့၌အွန်လိုင်းမှာဟောကြားအပ်သောရဖျားနှင့်မနတ္တာအပိုင်းခွန်တရားဒေသနာတော် ဒီနေ့ဂေါရိကတုတ်ကစပြီးတော့မြတ်ဖျားနဲ့မနတ္တာအပိုင်ဆုံးပြည့်စုံမဲ့နေ့ဖြစ်တယ်ပေါ့ဂေါရိကတုတ်တံမှာမြတ်စွာဘုရားကရာဇဂိုမြို့ရှင်းတဲ့တို့ကိုစာကြွေးရဖြစ်တဲ့ဝီလူဝန်ကျောင်းတော်မှာသတင်းသုံးနေထိုင်နေအဲ့ဒီချိန်မှာ အရှင်ဂေါရိကဆိုတဲ့ယဟန်ကရာဇယုမြို့ရဲ့အပြင်ဘက်မှာရှိတဲ့ဣတိကိလိတောင်တန်ပါးမှာရှိတဲ့ကာလတိလာဆိုတဲ့အရမတရင်သုံးနေထိုင်တယ်အဲကာလတိလာဆိုတာရှမောကလန်ခိုးသား900တွေအသက်ခံရတဲ့ရှမောကလန်အသက်ခံရတဲ့နေရာလို့ထင် အဲ့ဒီမှာကာလတိလာဆိုရဲကြောက်နဲ့တုံးကြီးရှိတဲ့နေရာမှာရှင်ဂေါရိကဟာတရားထုတ်ပြီးတော့တရင်သုံးနေထိုင်တာဖြစ်တယ်။သို့တော့သူကယဟန္တာမဖြစ်သေးဘူး။ပုထုဇဉ်များသာဖြစ်တယ်။အရှင်ဂေါရိကဟာတတိရှိရှိ လုံလဝိရိယရှိရှိနဲ့ကျွပန်အထုတ်ရင်နေရင်က တမထဇံကိုရရှိအောင်မြင်မိတာဖြစ်တယ်သို့တော်ရှင်ဂေါတိကကျမ်းမာရေးမကောင်းသည့်အတွက်ကြောင့်လောကီဇံကနေခဏခဏရှော့ကြတယ်လောကီဇံကိုသာမယိကာယစေတောဝိမု ക്തി ယာလို့သာမယိကာစေတောဝိမု ക്തി ဝင်စေတဲ့အချိန်မှသာစိတ်ဟာ ဆန့်ကျင်ဘက်တရားတွေကလွတ်မြောက်တယ်မဝင်စားတဲ့အချိန်မှာမလွတ်ဘူးယန္နာဖြစ်တဲ့ပုဂ္ဂိုလ်တွေကြတော့စိတ်ဟာအစင်သာဝရကိလေသာကလွတ်မြောက်နေတာဖြစ်တယ်လောကီဇာမြရတဲ့ပုဂ္ဂိုလ်ကတမဘဝင်စားနေတဲ့အချိန်မှာလွတ်မြောက်တယ်မဝင်စားတဲ့အချိန်မှာမလွတ်မြောက်ဘူးအဲ့တော့တာမဏိကာယစေတောဝိမု ക്തി အာသာဝင်စားတဲ့အချိန်မှသာ စိတ်ဟာဆန့်ကျင်ဘက်တွေကလွတ်မြောက်ပြီးတော့တည်တတ်တဲ့လောကိဆန်သမဘက်ပထမအချိန်ဝင်စားလိုက်ဆုံးရှုံးသွားလိုက်ဒုတိယအချိန်ဝင်စားဖို့ထပ်ကြိုးလိုက်ကြိုးစားလိုက်ဒုတိယအချိန်မှလည်းဆုံးရှုံးတယ်ကျမကြီးမကောင်းဘူးဆိုလို့ရှိရင်ဆံဝင်စားလို့မရနိုင်ဘူးပေါ့နော်တတိယအချိန်ကြိုးစားပြန်လဲ ကြာရှုံးမြန်တယ်သရုတ်ထအကျိန်ပင်စမအကျိန်သတ္တမအကျိန်ထိအောင်6ကျိန်ထိအောင်သွားဘဝင်စားဥကြိုးစားတာဟာအကျိန်တိုင်းအကျိန်တိုင်းကြာရှုံးပြီးတော့ရှင်ဂေါရိကဟာခုနှစ်ကြိမ်မြောက်ဝင်စားလို့ခုနှစ်ကြိမ်မြောက်ဝင်စားတဲ့အခါကျမှ သာမယိကဝိမုစေတဝိမု ठी ဆိုတဲ့သဘာဝကိုရရှိသွားတယ်ပေါ့6ကြိမ်မြောက်ကြာရှုံးပြီးတော့9ကြိမ်မြောက်ကြာမှသူဆန္ဒပြေဝသွားတယ်တဲ့အဲ့လို9ကြိမ်မြောက်မှာသဘာဝကိုပြန်ပြီးတော့လောကိဇန်တွေကို ပြန်ရတဲ့အခါမှာစဉ်းစားတယ်သူကသူငါဟာ6ကြိမ်တိုင်အောင် ဝင်စားလို့မရဘဲနဲ့ဆုံးရှုံးခဲ့တယ်မအောင်မြင်ခဲ့ဘူးခုနှစ်ကြိမ်မြောက်ကျမအောင်မြင်တယ်အခုအောင်မြင်တဲ့အချိန်မှာဆံမလျှောခင်ကိုကိုကိုလေဘင်းကိုတင်ုံနာနဲ့လှီးပြီးတော့တင်ုံနာလှီးလှီးလိုက်မယ်ဆိုရင်ငါဆံနဲ့ဆံရှိလျက် တည်ဆုံးရတာကောင်းတယ်လို့စိတ်ထဲမှာအဲ့လိုအောင်မိတယ်တရားပေါ်ကိုမျက်နှိုးတဲ့အနေနဲ့ဒီလိုစိတ်ရှိတာခန္ဓာကိုယ်ပေါ်မှာတွေ့တာမှုမရှိတဲ့ပုံကိုယ်တွေကတရားမှာကိုမကြောက်ဘူးပေါ့နော်တရားလေးရထားတော့တရားနဲ့ပဲသိခြင်းနဲ့ဆိုတဲ့စိတ်နဲ့ကိုယ့်ကိုယ်ကိုစူးစိုက်လုပ်ဖို့လက်ဘင်းကိုတင်နှုံးနဲ့လှီးဖို့ စိတ်ကူးရလာတယ်အဲ့လိုစိတ်ကူးရပြီးတော့ခလီးဖို့ကြိုးစားတဲ့အချိန်မှာမနက်ကကောရိကယဟန်ဟာသူ့လက်ဝင်းကိုသူတင်တုံးနဲ့လှီးပြီးတော့ကြာရှုံးသွားတဲ့တရားတွေကနောက်ထပ်မရှုံးရလေအောင်ဆိုပြီးသူကိုယ်သူတတ်တယ်ကိုကြိုးစားနေတယ်ဆိုတာကို သိလိုက်တာနဲ့အပြေလွာမြတ်စွာဘုရားစီရောက်လာတယ်တနာတယောင်ယောင်ကရုဏာရှိတယောင်ယောင်မြတ်စွာဘုရားစီရောက်လာပြီးတော့လျှောက်တယ်သူကမဟာဝီရမဟာပညာဣတိယယတတာဆလာမြတ်စွာဘုရားကိုခေါ်လိုက်တယ်မဟာဝီရကြီးမားတဲ့လုံလရှိတော်မူတဲ့မဟာပညာကြီးမားသောအသိပညာရှိတော်မူတဲ့ ဣဒိယယတတာဆလတကူဖြင့်အချမ်းရံကြော်စောဖြင့်တောက်ပတော်မူတဲ့တော့ဖရာရဲ့ဂုံမုတ်တွေကိုသူကပြောလိုက်သေးတာသဗ္ဗဝေရပယတိတတဲ့ရှံခသိမ့်ပေးခသိမ့်ကိုကြော်လွားပြီးတဲ့စက္ခုမမျက်စိအမြင်၅မျိုးရှိတော်မူတဲ့မြတ်စွာဘုရားပါရိဝန္တာမိအရှင်ဘုရားခြေတော်ဆုံးကို ရှ िख ိုးပါတယ်လို့တော့သူကလိမ္မာယဉ်ကျေးတဲ့အောင်ရောင်လာပြီးတော့မြတ်စွာဘုရားကိုဒီတစ်ချိန်မှာနှောက်ယှက်တာမဟုတ်ပဲနဲ့မြတ်စွာဘုရားကိုရှ िख ိုးရတယ်ဆိုပြီးလာပြီးတော့တိုင်တန်းတာပေါ့သာဝကောတိမဟာဝီရမရဏမရဏပိဘူးအရှင်ဘုရားရဲ့တပည့်ခောရိကဆိုတဲ့ကိုရောဟာ တေခြင်းတရားရဲ့လွှမ်းမိုးမှုနဲ့တေဆုံးလူတဲ့စိတ်တွေဖြစ်နေပါတယ်အာခင်ခတိစေတအတိသူကိုယ်သူတေဖို့အတွက်သူစ조사နေပါတယ်တဏိတိန်ဒသုတိန်ဒရာလဘသောရောင်ကြီးကိုဆောင်းထားတဲ့အရှင်ဘုရားသူ့ကိုမသေးပါစေနဲ့တားမြစ်ပါဘုရားသူကိုယ်သူတတ်သေးမလို့လုပ်နေတယ်အဲ့ဒါရှင်ဘုရားတားမြစ်ပေးပါ ဆိုပြီးတော့သူကအကြောင်းပြတယ်ကထံဟိဘဂဝတုံရှံသာဝကောသာသနေရတောရှင်တော်မြတ်ဖရာရှင်ဖရာရဲ့သာသနာတော်မှာမွေလျော်ပျော်ပိုက်နေတဲ့တပည့်တရားဟာတပည့်တပါးဟာအပဒမနသောတိခောကာလကရိယာစနေတုတ္တအဲ့လိုတပည့်တပါးဟာ အရတ္တမရတ္တဖို့ဆိုတဲ့တရားဓုတရားမြတ်မရပဲနဲ့ကျင့်စေတိခပုဂ္ဂိုလ်မြတ်တာဖြစ်ပြီးတော့ဘာဖြစ်လို့ဘဝကိုဆုံးတတ်ရမှာလဲဖျားလာလျှောက်ပုံကသူကရှင်ဖျားတပြိတေကိုစ조사နေတယ်သာသနာတော်မှာပျော်မွေ့ပါလျက်နဲ့ဒီလိုသေရဟန္တာမဖြစ်ပဲနဲ့သေသွားရင်ဆုံးရှုံးတာပေါ့ ဘာဖြစ်လို့ဒီလိုကြိုးစားနေသလဲရှင်ပြတားမြစ်ပါသူမသိအောင်ရှင်ပြတားမြစ်ပါရှင်ပြတားမြစ်ရပါလိမ့်မယ်တို့မနေ့ကအဲ့လိုလာလျှောက်တာအဲ့ဒီသူလျှောက်နေတဲ့အချိန်မှာပဲအရှင်ဂေါရိကကသူ့လက်ထဲကတင်တုံးသားနဲ့သူ့လက်ဘင်းကိုလှီးဖြတ်လိုက်တယ် အဲ့လိုလှီးပြလိုက်တဲ့အချိန်မှာသူဟာပုထုဇဉ်များတာဖြစ်တယ်ဆိုတာသိလာတာနဲ့တပြိုင်နက်အထုတ်လက်စဝိပဿနာကမ္မထာကိုပဲအစွမ်းကုန်ကြိုးပမ်းပြီးအထုတ်လိုက်တယ်အဲ့ဒီချိန်လေးမှာစွမ်းကုန်ကြိုးပမ်းပြီးတော့အထုတ်လိုက်တဲ့အခါမှာမသေးခင်လေးမှာဝိပဿနာဉာဏ်နဲ့အစဉ်စဉ်ဖြစ်ပြီးတော့ နောက်ဆုံးမှာပဲလေးပါဖိုးလေးပါရပြီးရဟန္တာဖြစ်ပြီးပြိဋိဘံပြုတ်သွားတယ်ဒါတခေတတ္တိကဲတွေမှာသိအပ်မှုမှုအချိန်လေးမှာတရားတို့တရားမြတ်ရသွားတာအဲ့ဒါကိုဇီဝိတသမတိတိယဟန္တာလို့ခေါ်တယ်အဲ့တချို့လည်းယဟန္တာကိုကိုတတ်သိသလားတဲ့ဒါတွေနဲ့ပတ်သက်ပြီးမေးကုန်မေးလို့ရှိတယ်တကယ်ကတော့ယဟန္တာမဟုတ်သေးဘူးအဲ့ချိန် ပုထုဇဉ်သာဖြစ်တယ်အဲ့တော့သူတတ်သေးတာကထူးခြားတဲ့တရားဓမ္မလေးရတုံးဆိုပြီးတော့သူများလူမုံတိယွန်ရှာပြီးတော့ဒေါသနဲ့တတ်သေးတာမဟုတ်ဘူးဓမ္မရဲ့တန်ဖိုးကိုသိရှိပြီးဘဝကညင်းငွေလို့တတ်သေးခြင်းသာဖြစ်တယ်အမှန်တတ်သေးတဲ့ပုဂ္ဂိုလ်တွေကြတော့ဒေါသနဲ့အလိုမကျလို့ ကိုယ့်ကိုစူးစိုက်လောက်ကြတာဖြစ်တယ်အခုရှင်ဂေါရိကကတော့ဝိပဿနာတရားအမြဲတမ်းအထုတ်နေပြီးတော့ယောဂဝေဒနာဖြစ်တဲ့အခါသံသောဘဝင်စားလို့မရအောင်ဆံကခဏခဏရှော့ကြနေလို့ဆံရတဲ့အခိုက်ကလေးမှာသူ့ဘဝကိုဆုံးသတ်ခြင်းနဲ့တရားနဲ့ပတ်သက်ပြီးဆုံးသတ်ခြင်းတာဖြစ်သောကြောင့်ဆုံးသတ်လို့ရတဲ့ဤကိုသူစ조사လိုက်တာပဲဖြစ်တယ် အသက်ကိုမငဲ့လို့ဒီလိုကြိုးစားလိုက်တာအဲ့ဒီအချိန်မှာကိလေသာလည်းကုန်ယန္တာလည်းဖြစ်ပြိဋိဘံလည်းဆံစီဝိတသမတိတိစီဝိတသမတိတမြင်းပြိုင်ပွဲမှာကြည့်မယ်ဆိုရင်မြင်းနှကောင်ဟာခေါင်းချင်းဆိုင်ပြီးတော့ဝင်လာတယ်။နော် ပြိုင်တူဝင်လာတယ်ဆိုတာသမတိတစာခေါင်းဟာပြိုင်ပြီးတော့ဝင်လာတယ်လို့အဲ့ဒီကလာတဲ့စကားမျိုးလိုပဲစီဝိတသမတိတိအသက်လည်းကုန်တယ်ကိလေသာလည်းကုန်သွားတယ်အဲ့တော့တကယ်ရတော့စိတ်ဆိုတာအလွန်လျမြန်တော့အကြည့်တော့ကိလေသာကုန်တာကအရင်ကြတယ်သိတာကနောက်ကြတယ်သို့တော့တပြိုင်တည်းလို့ဖြစ်တယ်ဒါ လစ်မြန်လုံးအာကြည့်တော့တပြိုင်တည်းလို့ဖြစ်သွားအဲ့ဒီလိုယဟန္တာမျိုးကိုဇီဝိတသမတိတိယဟန္တာလို့ခေါ်တယ်နော်ကိလေသာကုံယဟန္တာလည်းဖြစ်ပြိနိဗ္ဗာန်လည်းဆံအဲ့ဒီယဟန္တာမျိုးဖြစ်သွားတယ်အဲ့တော့သမတိတိယဟန္တာကဣရိယပထသမတိတိ ရောဂသမတိတိစီဝိတသမတိတိလို့သုံးမျိုးရှိတယ်ဣရိယာပထဆိုတာဣရိယာပုတ်လည်းပြောင်းလိုက်ယဟန္တာလည်းအဖြစ်ဣရိယာပုတ်တစ်ခုအပြောင်းလိုက်နဲ့ယဟန္တာအဖြစ်နဲ့တူတယ်ဒါဣရိယာပထသမတိတိလို့ခေါ်တယ်ရောဂသမတိတိဆိုယောဂဖြစ်နေတယ်ဝိပဿနာတရားအထုတ်လိုက်တယ်ယဟန္တာလည်းဖြစ်တယ်ယောဂလည်းပြောက်တယ်ယဟန္တာလည်းဖြစ်တယ် အဲ့ဒါရောဂသမတိတိလို့ခေါ်တယ်အခုကတော့ယဟန္တာလည်းဖြစ်သွားတယ်ပြိဋိဘံလည်းဆံသွားတယ်အသက်ထွက်ခြင်းနဲ့ပြောရမယ်ဆိုရင်ကိလေသာတွေကုန်ခြင်းနဲ့အသက်ထွက်ခြင်းဟာပြိုင်နုလူဖြစ်သွားတယ်ပေါ့နော်ပြိုင်နုလူဖြစ်သွားတယ်အဲ့ဒီယဟန္တာမြို့သူဖြစ်သွားတယ်တမန်ပုဂ္ဂိုလ်တွေကဒီချိန်လေးမှာတော့သိနိုင်စွာမရှိဘူးပေါ့ အဲ့တော့မြတ်စွာဘုရားကမနတ်လာရှောက်နေမှန်သိတော့ခုနလိုရှင်ဘုရားတာတတားပါဘုရားဆိုတာတာမန်ပုဂ္ဂိုလ်တယောက်လို့လာပြီးတော့အရေးတကြီးဘုရားကိုလာလျှောက်တာဒါမနတ်ဖဲဆိုတာကိုသိလို့မြတ်စွာဘုရားတုံ့ပြန်ပြောပြောလိုက်တယ်သူ့ကိုဧဝံဟိတိရကုပ္ပန္တိနာဝကင်ခန္တိစီဝိတံပညာရှိတဲ့ပုဂ္ဂိုလ်တွေဆိုတာတဲ့ အသက်ကိုတန်ဖိုးထားမှာမဟုတ်ဘူးပညာရှိပုဂ္ဂိုလ်တွေကအခုလိုပဲလှုပ်လိလှုပ်ထားရှိတယ်ပေါ့အသက်တဲ့တန်ဖိုးရှိတဲ့ဟာကိုအကြောင်းပြုပြီးတော့အသက်ကိုတန်ဖိုးထားမှာမဟုတ်ဘူးအသက်ပဲအသေးခံမယ်တရားတို့အပြတ်မခံဘူးဒါအသက်တဲ့တန်ဖိုးထားတာခေါ်တာအဲ့တော့ပညာရှိပုဂ္ဂိုလ်တွေဟာအသက်ကိုဒီလောက်တန်ဖိုးမထားပဲနဲ့တရားကိုသာတန်ဖိုးထားတာဒါကြောင့်မို့ တမူလံတဏမတ်ဗုရှာခောရိကောပြိနိဗုတောခောရိကဟာမင်းထင်သလိုတိခပုဂ္ဂိုလ်မြတာသောတပန်တဂရကအနာဂံမြတာမဟုတ်ဘူးတဲ့တမူလံတဏမတ်ဗုရှာတဏကို အမြင့်နဲ့တကွဖယ်ရှားပြီးတော့သူဟာပြိနိဗ္ဗာန်ဆံသွားတာဖြစ်တယ်လို့ တဏှာကိုအမြင့်နဲ့နှုတ်ပယ်တယ်ဆိုတော့တဏှာရဲ့အမြင့်ကဘယ်သူတုံးဆိုရင်အဝိဇ္ဇာနော်တဏှာရဲ့အမြင့်ကအဝိဇ္ဇာအဝိဇ္ဇာနဲ့တကွာတဏှာကိုပယ်လိုက်ရင်ကိလေသာတွေလည်းမကျန်တော့ဘူးအကုန်လုံးပယ်ပြီးသားဖြစ်သွားတယ်ဒါကြောင့်မို့အဝိဇ္ဇာတဏှာပယ်ရှားလိုက်ပြီးတော့သူဟာရှုံးဏခန္ဓာငြိမ့်သွားတယ်လို့ပြောတာရှုံးဏခန္ဓာငြိမ့်သွားပြီလို့ မြတ်စွာဘုရားအဲ့လိုတုံ့ပြန်ပြောဆိုပြီးတော့ယဟန်တွေကိုခေါ်တယ်အာယမဘိက္ခုယေနဣတိခိလိပတ္တံကာလာတိလာဒိနုပတ္တံဝိတာမယဟန်တို့လာကြဣတိခိလိတောက်နံပါးမှာ ရှိတဲ့ကာလာတိလာတောရကျောင်းစီကိုသွားကြမယ်အဲ့ဒီတောရကျောင်းမှာဂေါရိကဆိုတဲ့မြို့ကောင်းသားဟာ သူ့ကိုယ်သူတင်တုံးနဲ့အဆုံးစီရင်သွားတယ်နော်တင်တုံးနဲ့အဆုံးစီရင်သွားတယ်အဲ့ဒီကိုသွားကြမယ်လို့ရသော်ဘုရားယဟန်နေခေါ်တော့ယဟန်နေကလည်းကောင်းပါပြီဘုရားဆိုရသော်ဘုရားနဲ့အတူလိုက်သွားကြတယ်ရသော်ဘုရားယဟန်နေများစွာခြံရံပြီးတော့ဣတိဂရိတောင် ကာလကိတ္တတောရချောင်းဘက်ကိုရောက်သွားတယ်အဲ့လိုရောက်သွားတဲ့အခါကျတော့ ခဝေးဝေးကပဲကရင်ညောင်ဆောင်ပေါ်မှာလက်ဘင်းပြတ်ပြီးတော့သိဆုံးနေတဲ့ရှင်ကောရိကကိုတွေ့ရတယ်သူကအဲ့ရဲ့လက်ဘင်းကိုလှီးလိုက်တာလှီးလိုက်တဲ့အခါကျတော့လက်ဘင်းကညာဘက်ကိုလဲကျသွားတယ်အဲ့ဒါပြောညာဘက်ကိုလဲကျသွားတယ်ဘာဖြစ်လို့ညာဘက်လဲကျသွားတယ်လဲလို့ဆိုရင် ဒီတရားထုတ်တဲ့ပုဂ္ဂိုလ်တွေတော်တော်များများမြတ်စွာဘုရားရဲ့တပိသာဝကတွေဟာလက်ရဘက်မှာစောင်းပြီးအိတ်လေးရှိကြတယ်အဲ့ဒီအကျင့်ကြောင့်မို့လို့လက်ရဘက်ကိုခေါင်းကလက်ဘင်းကိုဖြတ်လိုက်တဲ့အခါမှာလက်ရဘက်ကိုခေါင်းကပြတ်ပြီးတော့သွားတယ်လက်ဝဲဘက်မရောက်ဘူးနော်အဲတချို့ကလည်းပြောရတယ်သေတဲ့အခါကြည့်ပြီးတော့လက်ရဘက်စောင်းရင်အရိယာလို့လို့ပြောတာဒါကသေချာဘောပြောလို့ရတဲ့ကိစ္စမဟုတ် လက်ရပဲစောင်းမအရိယာဆိုပြီးတော့တချို့ကလည်းဒါကိုအကြောင်းတစ်ခု လုပ်ပြီးတော့ပြောလေးရှိကြတယ်အဲ့ဒါလိုတော့ဆိုတာမဟုတ်ဘူးနော်အလေးချင်းပေါ်မူတည်တယ်လို့ပြောတာအဲ့တော့ရှင်ကုဋေညပြိဋိဘံဆန္ဒထိုင်ရဲ့ပြိဋိဘံဆန္ဒဘယ်လိုလုပ်လဲရပဲခေါင်းရောက်ရှင်နန္ဒပြိဋိဘံဆန္ဒခေါင်းငယ်မှာပြိဋိဘံဆန္ဒဘယ်လိုလုပ်ပြီးတော့လက်ရပဲကြာမလဲ အလေးချင်းကြောင့်လက်ရပဲရောက်သွားတယ်လို့သူတို့ပြောတာအဲ့တော့ရှင်ဂေါရိကဟာလက်ပင်ပြတ်သွားပြီးတော့လက်ရဘက်ကိုစောင်းလျက်သိဆုံးနေတယ်ပြိဋိဘံဆံသွားတယ်အဲ့ဒီအချိန်မှာထူးထူးခြားခြားဘာဖြစ်ပေါ်နေတော့ဆိုရင် ကောင်းကင်မှာမိဂိုရန်ကြီးက ဟိုချဲလိမ်မြန်ပြန်တယ်လို့ပဲအရှိပဲသွားတယ်မိကိုတန်းကြီးရှိတယ်အနောက်ဘက်သွားတယ်မိကိုတန်းကြီးရှိတယ်တောင်ဘက်သွားတယ်မိကိုတန်းကြီးရှိတယ်မြောက်ဘက်သွားတယ်မိကိုတန်းကြီးရှိတယ်ကောင်းကင်ကြီးလိုက်လို့ရှိရင်မိကိုတန်းကြီးတွေရွေးရှားနေတာတွေ့အဲ့ဒီမှာမြတ်စွာဘုရားကယဟန်တွေကိုမိတ်တယ်ပတ္တထနောတုံမေဘိခွေဣတံဒုမယိတတံတိမိရာယိတတံယဟန်တို့ကြည်ကြတာကောင်းကင်မှာ ဒီမိဂုရံကြီးဟာအရှိသွားလိုက်အနောက်သွားလိုက်မြောက်သွားလိုက် တောင်သွားလိုက် အထက်သွားလိုက်အောက်အောက်ဘက်ဆင်းလာလိုက်ထောင်းဒီအရက်တွေသွားလိုက်နဲ့တွေ့ကြလားဆိုတော့တွေ့ကြပါတယ်ဖေဟာယဟန်တို့အဲ့ဒါဟာစိတ်ယုတ်မှရှိတဲ့မနတ်ကြီးပဲဖြစ်တယ် ကောရိကမြေကောင်းသားရဲ့ဝိညာဉ်ကိုလိုက်ပြီးတော့ရှားနေတာကောရိကမြို့သားရဲ့ဝိညာဉ်ဟာဘယ်မှာရှိသလဲကောရိကတော့ဘဝဆုံးသွားပြီသေသွားပြီဒါပြင်သူ့ရဲ့ဝိညာဉ်ဟာဘယ်ရောက်သွားသလဲလို့ဝိညာဉ်ကိုလိုက်ရှာနေတာအခုကလူတွေပြောတဲ့ဝိညာဉ်ပေါ့နော်ဝိညာဉ် အသက်ထွက်သွားတဲ့အဲ့ဒီအသက်ပဲရောက်နေလဲလိုက်ရှာတာဝိညာဉ်ကိုလိုက်ရှာနေတာတဲ့ကထဂောရိကတကုလဗုဒ္ဓတဝိညာဏပဋိဋိတံသူ့ရဲ့ဝိညာဉ်လေးဟာဘယ်မှာသွားတည်နေမလဲဘယ်နေရာရောက်နေသလဲဆိုတော့လိုက်ရှာတာတဲ့ဆိုပြီးတော့မြတ်စွာဘုရားကရန်တို့ဂောရိကရဲ့ဝိညာဉ်ဟာ ယတ္တိယဘဝဆိုတာမရှိပဲကောရိကအမျိုးကောင်းသားဟာခန္ဓာ၅ပါးလုံးဝချုပ်ငြိမ်းသွားရတာဖြစ်တယ်အဲ့တော့ပုရုဇဉ်နေသိမယ်ဆိုရင်တော့ဘဝတစ်ခုရောက်မှာပဲလေဘဝတစ်ခုရောက်မှာရှင်ကောရိကကတော့ပြိဋိဘံပြုတ်သွားတာအဲ့တော့သူ့ဝိညာဉ်သူ့ဝိညာဉ်ဆိုတာရုပ်မမြင်ရတဲ့ဟာကိုလူတွေကဆွဲလမ်းပြီးပြောဆိုခြင်းသာဖြစ်တယ်ပေါ့ အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဆိုအဝိဇ္ဇာကကိလေသာသင်္ခါရကကံကိလေသာနဲ့ကံတွေကြောင့်သင်္ခါရပစ္စယဝိညာဏဆိုတယ်ပရိသေစိတ်ဖြစ်တာကိုပြောတာနော်ပရိသေစိတ်ဖြစ်တာအဲ့ဒါကိုပဲလူတွေကဝိညာဉ်လို့ခေါ်ကြတာပရိသေစိတ်ဟာပဲနေရာမှ မရှိတော့ဘူးနောက်ထပ်မဖြစ်တော့ဘူးဘာကြောင့်လို့ဆိုရင်အဝိဇ္ဇာလည်းပယ်ပြီးသားဖြစ်သွားပြီ အဝိဇ္ဇာချုပ်သွားသည့်အတွက်ကြောင့်သင်္ခါရဆိုတာလည်းချုပ်သွားပြီချုပ်သွားသည့်အတွက်ကြောင့်ဝိညာဏဆိုတာလည်းချုပ်သွားပြီဒါကြောင့်မြတ်စွာဘုရားအပဋိဋ္ဌိဒေနဝိညာဏေနတဲ့ဘဝတစ်ခုမှာယက်တည်တဲ့ဝိညာဉ်မရှိဘဲနဲ့ခောရိကအမျိုးကောင်းသားဟာပြိဋိဘံဆံသွားတယ်လို့အဲ့လိုယဟန်တွေကိုမိတ်လိုက်တဲ့အခါမှာမန္တကြီးကတစ်ခါလာပြန်တယ် ဒီတစ်ခါလာတော့သူကဖေလူကပန္တုဆိုတဲ့စောင်းကြီးကိုပိုက်ပြီးတော့လာတာဒီတစ်ခါစောင်းနဲ့စောင်းသမားလှုပ်ပြီးတော့လာပြန်တာဖယားနာဖေလူကပန္တုဆိုတဲ့စောင်းကြီးကိုပိုက်ပြီးတော့သူလာတယ်ဖေလူကဆိုတာအုံးရှိသီးကိုပြောတာအုံးရှိသီးအမှက်ပန္တုဆိုတာအဝါနုယောင်လေးဝါနုယောင်လေးအုံးရှိသီး မြင်မှုကြပါလိမ့်မယ်အုံးရှိသီးကမှဲ့ပြီဆိုလို့ရှိရင် ပြင်ဘက်ကအယောင်ကဝါနုယောင်နေဖြစ်လာတယ်နော်မပြောသီးတို့မဲ့လို့ရှိရင်ဝါလာတာပေါ့အဲ့သဘောမျိုးပဲအုတ်ရှိသီးကမှဲ့ပြီဆိုရင်ပြင်ဘက်ကအခွန်ကဝါဝါနုယောင်လေးဖြစ်လာအဲ့ဒီဖေလူဝဆိုအုတ်ရှိသီးဘာပြေကပေလူဝပြောတာမဟုတ်ဘူးနော်ပေလူဝဆိုအုတ်ရှိသီးပန္ဓုဆိုတာ ဖြတ်တော့တဲ့အယောင်လေးဝါနူးယောင်လေးအဲ့ဒီအဝါနူးယောင်အဆင်းရှိတဲ့စောင်းကြီးကိုပိုက်ပြီးတော့မြတ်စွာဘုရားစီရောက်လာတယ်ရောက်လာပြီးစောင်းတော့တီးဖို့မရပါဘူးစောင်းတော့တီးဖို့မရပါဘူးမြတ်စွာဘုရားကိုလာပြီးတော့မေးတယ်ခဏသူလိုက်ရှာတာမရဘူးဂေါရိကပဲရောက်သွားလဲဆိုတော့သူလိုက်ရှာတာမရတော့ဥဒ္ဒံဒောစတိရိယံထိတာအနုတိတာတွဟံ အနွေတန္နာတိကိစ္ဆာမိဂောရိကောသောကုဟင်ကတောအရှင်ဘုရားတဲ့တပည့်တော်အထက်အရအောက်အရအလဲရှိတဲ့တဲ့အရတူယူအရဒေါင်းအရတူယူအရတွေလိုက်ပြီးတော့ရှာလိုက်တာတဲ့မတွေ့ဘူးဂောရိကဘယ်ရောက်သွားတော့ဂောရိကဆိုတဲ့ကိုတော့လိုက်ရှာတာ လင်မြန်နဲ့နှုံနဲ့ကောရိကပဲရောက်သွားတော့ဆိုလိုက်ရှာတာအခုလုံးဝမတွေ့ပါဘူးလို့မြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားကသူ့ကိုဗာပြောတော့ဆိုယောဒီရောတိတိတမ္ပနောစာယိဇာနာရတောတတာအဟောရတအနုယုံဆံဇီဝိတံအနိကံမယအေးပညာရှိတွေဆိုတာလုံလဝိရိယရှိတယ်ရှုမှတ်တတ်တယ်ရှုမှတ်ပွားများတဲ့အာယုံပေါ်မှာပျော်မွေ့ကြတယ် နေရောညပါ တရားဓမ္မကြိုးစားအထုတ်လို့အသက်ကိုမမျောလင်းကြဘူးအသက်ပေါ်မှာတွေ့တာမှုလိုချင်မှုမရှိကြဘူးတဲ့သူတော်ကောင်းတွေဟာအသက်တဲ့တရားကိုတန်ဖိုးထားတယ်အသက်ကိုတွေ့တာတာမရှိဘူးတဲ့စိတဝါနမုဏိနောသေနအနာကန္တာပုဏ္ဏမမင်းရဲ့စစ်တပ်ဖြစ်တဲ့ကိရိတာအာယုံကာမဂုဏ်တွေကို အနိုင်ယူပြီးတော့တဲ့အနာဂတ်ဝပုဏ္ဏပတ္တနောင်ဘဝဆိုတာကိုမသွားတော့ဘူးသမုံလံတဏမဘုရှခောတိကောပြိနိဗ္ဗုတောအဝိဇ္ဇာနဲ့တဏအဝိဇ္ဇာဆိုတဲ့အမြစ်ပါပါအောင်တဏကိုဖယ်ရှားပြလိုက်တယ်တဲ့အဝိဇ္ဇာတဏကိုအမြစ်နဲ့တကွာဖယ်နှုတ်ပြစ်ပြီးတော့ကောရိကဟာပြိနိဗ္ဗာန်ဆံသွားပြီ ငြိမ့်သွားပြီလို့ဆိုလို့ဘာလို့ဆိုတဏှာတို့ကပြန်ပြီးတော့ဖန်တီးတာဘဝတစ်ခုနောက်တစ်ခုဖန်တီးတဲ့ဆိုတာဒီကံနဲ့တဏှာပေါင်းစပ်ပြီးတော့ကံနဲ့ကိလေသာပေါင်းပြီးတော့ဖန်တီးတာအဲ့တော့ကိလေသာကိုဖယ်လိုက်တာနဲ့ကံကအလုံးမဖြစ်တော့အလုံးမဖြစ်တော့ဘဝတစ်ခုဆိုတာမလာတော့အဲ့ဒါကြောင့်မို့ဂေါရိကဟာသူ့ရဲ့ဘဝဟာခြုံငိမ့်သွားပြီမိတော့ကလေး ခြေလည်းကုံပြီးစားလည်းကုံတို့ပြီးတော့ကလေးငြိမ့်သွားပြီဆိုရင်ဘယ်ရောက်သွားတော့ဆိုဘယ်သူမှရှာလို့တွေ့မှာမဟုတ်ဘူးခေါ်စရာမရှိတော့လို့ငြိမ့်သွားတယ်လို့ပဲပြောမှာဖြစ်တယ်အဲ့ဒါလိုပဲဂေါရိကဟာငြိမ့်သွားပြီတဲ့အဲ့ဒါလိုမြတ်စွာဘုရားက ပြောလိုက်တဲ့အခါဒီမန္တကြီးကတယောက်တော့လွတ်သွားပြန်ပြီသူဖြစ်စေချင်တာမဖြစ်ဘူး ရှင်ကောရိကကိုတန်တရာထဲမှာသူကနေစေချင်တာအလုံးမရှိလှုပ်ရှားတဲ့ခေါ်တာပေါ့နော်သူကအားနေတာအားနေတော့သူများလိုက်နှောက်ယှက်နေတာဒါလဲဝါသနာပဲသူများနှောက်ယှက်တယ်ဆိုတဲ့လူတွေကသူ့ဝါသနာနဲ့အရာသူလုံနေတာဝါသနာဆိုတာပြောလို့မရဘူးဟိုလူချင်းထဲချင်းဒီလူချင်းထဲချင်းဟိုချွန်တုံးလို့ဒီချွန်တုံးလို့ဒါလူတွေရဲ့အကျင့်ပဲဒါ သူကသူနေတာဟိုတို့လိုက်အောင်မယ်ဒီတို့လိုက်အောင်မယ်ဆိုတဲ့လူတွေလည်းရှိတာပဲလေခုခေတ်လေအဲ့တော့ဒီမန္တကအဲ့လိုလူမျိုးပဲဒါပေမဲ့အဲ့လိုလူမျိုးကလည်းကုသိုလ်ကောင်းမှုလုပ်တဲ့အခါကျတော့ခုနလိုနှက်တော့သွားဖြစ်သေးတာပဲကုသိုလ်ကြောင့်ဖြစ်ရတာကိုဒါပေမဲ့သူဝါသနာကဝါသနာအဆိုးဝါသနာကောင်းမဟုတ်ဘူးမကောင်းတဲ့ဝါသနာတော့သူ့မှာရှိတာပဲနတ်ဖြစ်ဖြစ်လူဖြစ်ဖြစ်တိရစ္ဆာန်ပဲဖြစ်ဖြစ်မကောင်းတဲ့ဝါသနာတော့ ပါနေတတ်တယ်ဒါသတိထားကြရမှာဖြစ်တယ်ဝါသနာလျောက်လှုပ်တယ်လို့ပြောရမှာအဲ့ဒါလို့မြတ်စွာဘုရားဂေါရိကငြိမ့်သွားပြီလို့ပြောလိုက်တော့တတ္တသောက ပရိတတ္တဝိနာကိစ္ဆာအဘဒ္ဒထာစောင်းကြီးကိုပွေ့လာတာအေးဂေါရိကတော့လွတ်သွားပြန်ပြီဆိုပြီးတော့ သူမလွတ်စေခြင်းတဲ့ပုဂ္ဂိုလ်တန်တရားထဲမှာရှိနေစေခြင်းတဲ့ပုဂ္ဂိုလ်လွတ်သွားပြီဆိုတော့စိတ်မချမ်းမသာဖြစ်တဲ့ဖြစ်စမ်းမှာအဲ့ဒီလူနော်အကြောင်းမရှိအကြောင်းရှာလိုက်စိတ်မချမ်းမသာဖြစ်နေတာတောကပရိဒတ်ရှင်တဲ့ကတောကရဲ့နှိမ့်ဆက်မှုခံရတဲ့မဏကြီးဟာတဲ့တတော်တော်ထုမနောယက်ခောယက္ခလို့လည်းသုံးတယ်နတ်ကိုယက္ခလို့သုံးတယ် ဗမာတွေကတော့ရက်ခဆိုရင်ဘလူးပေါ့ဘလူးတွေမဟုတ်ဘူးနတ်ကိုလည်းရက်ခလို့ခေါ်တယ်အဲ့တော့စိတ်မချမ်းသာဖြစ်တဲ့မနတ်ကြီးဟာတဲ့ဝိနာကိစ္စအဖတ်တထာ သူပွေထားတဲ့သူ့ရင်ခွင်မှာထားတဲ့စောင်းကြီးကရှော့ကျသွားတယ်။တောကဖြစ်တော့ဒီစောင်းကြီးကိုသူတတိမထားနိုင်ဘူး။စောင်းက ရှင်ဘက်ကအောက်ကိုလျှော့ကျသွားတယ်။ဤကြီးပေါ်ကျသွားတယ်။အဲ့မြေကြီးပေါ်ကျသွားတော့စိတ်လက်မကြည်မသာ ဖြစ်နေတာဆိုတော့သူကစောင်းကြီးကျသွားတာကိုသတိမထားမိဘူး။အဲစောင်းကြီးအဲ့နဲ့မေ့ကြရင်ပြန်သွားတယ်။ဒါပေမဲ့သူစောင်းကြီးအဲ့မှာကြံရတယ်။အဲ့သူစောင်းကိုတရားမင်းကယူပြီးတော့ ပစ္စတိကနတ်သားကိုပေးလိုက်တာဟာတယ်ပြန်မတောင်းလို့တော်သေးတယ်အပစ္စတိကနတ်သားပေးလိုက်တာဒီဆောင်ကပစ္စတိကနတ်သားတဲ့ရောက်သွားတယ်ဖေတုဝပန္တုဆောင်ဆိုတာနာမည်ကြီးပေါ့နော်ပစ္စတိကသချင်းဆိုပြီးတော့ဒီဆောင်နဲ့မြတ်စွာဘုရားရှိမှာသချင်းဆိုတယ်ဖရာကုံတရားကုံသံဃာကုံအပြင်အချစ်သချင်းတွေပါဆိုသွားတယ်သူက ဖះရှိမှသချင်းလာဆိုတဲ့လူတက္ကပညာသုံးပါဆိုရင်သူသချင်းနေဆိုတယ်အဲ့တော့မြတ်စွာဘုရားမဆိုနဲ့လို့တော့မပြောဘူးသူဆိုပြီးတဲ့အခါစောင်းတီးပြီးတော့ဆိုတဲ့အခါမှာမြတ်စွာဘုရားအေးမင်းစောင်းတန်နဲ့သချင်းနဲ့လိုက်လျောပါပဲတယ်လို့တော့ပြောလိုက်တယ်ဒါသူ့ရဲ့ဟို appreciate လုပ်တယ်ပေါ့နော်ကောင်းရင်ကောင်းတယ်ဆိုတာ appreciate လုပ်တယ် ဒါပေမဲ့မြတ်စွာဘုရားတီးစမ်းမအောင်ခုနသချင်းလေးထပ်ပြီးတော့အဲ့ဒါမျိုးတော့မလာဘူးအဲ့ဒါဆိုရင်လောဘရှိတဲ့လူကတော့ထပ်ဆိုစမ်းမအောင် နောက်တစ်ချိန်နောက်တစ်ချိန် once more လုံးနေကြအောင်ပါပဲလေမြတ်စွာဘုရားကတော့အဲ့လိုထပ်ဆိုခိုင်းတာတော့မလုပ်ပါဘူးဒါနဲ့ပတ်သက်ပြီးတော့နိုင်ငံညာ music professor တယောက်နဲ့တွေ့ဘူးတယ်သူကဗာမေးတော့ဆိုတော့ သူကနော်ဝေကလို့ထင်သူကဗမေတုံးဆိုမြတ်စွာဘုရားခီတကို music ကိုတားမြစ်ပါသလားတဲ့အဲ့ဒါဘုန်းကြီးကဒီဇလန်းလည်းသိထားတာဆိုမတားမြစ်ပါဘူးလို့မြတ်စွာဘုရားတားမြစ်တာ music ပေါ်မှာရစ်မှုတာဟိုပဲတားမြစ်ပါတယ် music ပေါ်မှာရစ်မှုပြီးတော့နှစ်သက်ကျေနပ်တာဟိုတော့တဏှာဟိုပဲတားမြစ်တာပါ music ကိုတော့မတားမြစ်ပါဘူးဆို သူဆက်မမေးတော့တားမြစ်တယ်ဆိုရင် तू ကပိစာဂိတအကြောင်းနဲ့ပြန်ပြီးပြောမလို့နဲ့တူးတယ်အဲ့တော့အဲ့လိုမေးတာကိုကြုံခဲ့ဘူးတယ်ပေါ့နော် music ကို တားမြစ်ပါသလားမတားမြစ်ဘူးလို့ music ပေါ်မှာတွေ့တာတဲ့ရှင်မှုတဲ့တဏှာရာဂကိုတော့မြတ်စွာဘုရားတားမြစ်တယ်လို့အဲ့ဒါမဖြစ်ဖို့ပဲပြောတာအဲ့တော့ပိဿတိခကို တရားမင်းကဒီမန္တကြီးရှော့ကြပြီးတော့မေ့သွားတဲ့ဆောင်းကြီးကိုပိဿာတိကကိုပေးလိုက်တာဒါကရှင်ဂေါရိကနဲ့ပတ်သက်တဲ့သုတ်တံတခုဟာမတတ်တင်ထားတယ်ပေါ့မတတ်အချောင်းအဲ့တော့နောက်တစ်သုတ်ကပါတော့ဆိုရသော်ဘုရားကဥရဝေလာတောမှာဒေရင်စရာမြေနာ အစပါလာတိကျောရဆိုညောင်းမေးမောင်မသတင်းသုံးနေတဲ့ချိန်ပေါ့နော်အင်းသုံးချိန်စောတပိုင်းကလည်းအဲ့ဒီမှာလာဘူးတဲ့လေသူစိတ်ကြောင်းညောင်းမေးနာမသူလာဘူးတဲ့အဲ့ဒီချိန်မှာမနတ်ဟာမြတ်စွာဘုရားကိုထောက်လန်းပြီးတော့ချောင်းနေတာ9နှစ်ကြာတယ်မြတ်စွာဘုရားကနေနေတာမခွာဘဲနဲ့သူ9နှစ်ကြာတယ်အလုံးမရှိလှုပ်ရှားတာကြည့် ရသော်ဘုရားကိုအခွင့်ကောင်းချောင်းပြီးတော့နေတာခုနှစ်နှစ်ကြာတယ်တဲ့ရသော်ဘုရားတောထွက်လာပြီးတော့အချိန်ကစားတယ်ဘုရားလောင်တောထွက်တဲ့အခါကျတော့သူကပြောရမို့လားခုနှစ်ရက်နေလို့ရှိရင် စကြဝဠာမင်းစကြရဏဆိုင်လိုက်မယ်မထွက်နဲ့လို့ပြောရသော်ဘုရားတောထွက်တယ်ငါမလို့ယုံအေးပြောမရရင်ကိုတော့စောင့်ကြည့်မယ်ဆိုပြီးတော့တောထွက်ပြီးတရားအထုတ်တာ6နှစ်ကိုသူစောင့်ကြည့်တယ် စောင့်ကြည့်တာလုံဝအပြစ်နာစာရှာမတွေ့ဘူးသူနောက်ဖျားဖြစ်ပြီးတော့နောက်တစ်နှစ်စောင့်ကြည့်ပြန်တယ်ခုနှစ်နှစ်မန္တကြီးဟာမြတ်စွာဘုရားကိုစောင့်ကြည့်နေတာခုနှစ်နှစ်တည်းအခွင့်ရှာအခွင့်ရေးရမလားလို့စောင့်ကြည့်တာခုနှစ်နှစ်အဲ့လိုမြတ်စွာဘုရားနောက်ကတကောကောက်လိုက်ပြီးတော့စောင့်ကြည့်နေရအခွင့်ရေးမရတဲ့အခါကျတော့မနက်ကမြတ်စွာဘုရားစီရောက်လာတယ် လျှောက်လာပြီပါပြောတော့ဆိုသောကဝဒိဏောနိဝဏမိစာတိဥပင်သောကတွေကိုကြော်လွှားပြီးတဲ့နောက်မှာဘာဖြစ်လို့တောထဲမှာလာနေရတာတော့မြတ်စွာဘုရားကိုသူကပူပန်သောကတွေမြတ်စွာဘုရားကသောကဝဒိဏောနုဝဏမိစာတိဆိုလိုတာက စိတ်မချမ်းမသာဖြစ်နေလို့တောကတွေရင်ထဲရောက်နေလို့တောထဲမှာလာမှိုင်းနေတာလားတဲ့ဝိတ္တန္တုစီနောဥရပတ္ထယနောပစ္စည်းဥစ္စာတွေဆုံးရှုံးသွားလို့သုံးမဟုတ်လိုခြင်းလို့တောထဲမှာလာမှိုင်းနေတာလားအာဂုနုကမ္မတမေမကာတိကေစီသုံးမဟုတ်ရွာထဲမြို့ထဲမှာမကောင်းတာတွေလှုပ်တာလို့ ရွာထဲမြို့ထဲမနေရလို့တောမှာလာနေတာလားမြတ်စွာဘုရားတစ်သလုံးတောထဲမှာနေလာတာတောနေတော့အဲ့သူကတောနေတယ်အကြောင်းอ่ะဘုရားဘာလို့တောထဲမှာနေလဲလူတွေနဲ့နေပါလားဗောသူကပြောမြို့ထဲရွာထဲမှာလူတွေနဲ့နေပေါ့တောထဲမှာဘာဖြစ်လို့တယောက်တည်းဂုတ်တုတ်ကြီးထိုင်နေရတယ်ဟိုး စတေရှိုးတွေပါလေကြီးနေတဲ့လူကလည်းကမ္မထာအထုတ်ပြီးတယောက်တည်းထိုင်နေတဲ့လူကိုအဲ့လိုပဲမြင်မှာပဲနော်စတေရှိုးတွေကြည့်ပြီးတော့ဂျမ်ပိန်ဂျမ်ပိန်လုံးနေတဲ့လူတွေကဖက်နဲ့တယောက်တည်းလာပြင်းစရာကြီးလို့ထင်မှာပဲလေအဲ့တော့ဒီမန္တကြီးလည်းအဲ့တိုင်းပဲရှင်ထဲမှာတောကတွေဖြစ်နေလို့တောထဲမှာလာမှိုင်နေတာလားသို့မဟုတ်လောင်းကစားမှာငွေရှုံးလာလို့လားပေါ့ လောင်းကစားပွဲမှာပတ်စံနေရှုံးလာလို့ဒီလာမှိုင်းနေတာလားသို့မဟုတ်လူချင်းဆန္ဒရှိလို့လာမှိုင်းနေတာလားသို့မဟုတ်မျိုးတွေရွာတွေထဲမှာမဟုတ်တာတွေလှုပ်ထားပြီးတူချားတဲ့မဝင်ရဲလို့တောထဲမှာမှိုင်းနေတာလားကတ္တမစနေနနာကရောတိတက်ခိဘာဖြစ်လို့လူတွေရဲ့ရှေ့မှာမသွားတာလဲလူတွေရဲ့ရှေ့မှာဘာလို့မသွားတာလဲ လူတွေနဲ့ဘာလို့အတူမနေတာလဲတက္ခိနတံပစ္စတိကေနစီတေကိုတော့မှဘသူမှမတွေ့ပဲနဲ့တော်တယ်ဘာလို့လာနေရတာတော့မြတ်စွာဘုရားကိုရန်စတဲ့အနေနဲ့ပြောပြတာသူကနော်အဲ့တော့မြတ်စွာဘုရားကသူ့ကိုတုံ့ပြန်ပြောတယ်သောကတမူလံပလိခာယတပ္ပံငါသောကရဲ့အခြေခံအကြောင်းတရားတွေအကုန်လုံးငါပယ်နှုတ်ပြီးသားဖြစ်တယ် အနာခုမကောင်းမှုအကုသိုလ်ဆိုတာငါလုံးဝမလုပ်ဘူးတဲ့။စာယာမိအသောသမနာငါမှာပူပန်စရာတစ်ခုမှမရှိဘူးတဲ့။ကပ္ပဋ္ဌာန်းနှလုံးသွင်းတယ်တရားဓမ္မကိုဆင်ញင်သုံးသပ်နေတယ်။စိတ္တဝတ္တဗံဘဝလောဘသဗ္ဗံဘဝနဲ့လိုချင်တွေ့တာမှုတွေအလုံးကိုငါပယ်ဖြတ်ပြီးတော့အနာသောဇာယာမိပမတ္တဗန္ဓုဟဲ့မေးတဲ့ပုဂ္ဂိုလ်ရဲ့မိတ်ဆွေဖြစ်နေတဲ့ မနတ္တာငါဟာအာသောကင်းကွာပြီးတော့တရားဓမ္မကိုသာလင် ရှုမှတ်နေတာဖြစ်တယ်လို့ရသော်ဗျာတုံ့ပြန်ပြောလိုက်တယ်အဲ့လိုတုံ့ပြန်ပြောလိုက်တဲ့အခါမှာယံဝရန္တိမမယေတံယေဝရန္တိမမတိစာဣထစေတိမနောအတ္တိနမေသမဏမောက္ခတိအရင်တော့လည်းပြောခဲ့ဘူးတဲ့ဒီစကားပစ္စည်းဥစ္စာတစ်ခုကိုငါဟာလို့ပြောမယ် ငါဟာလို့ပြောမဲ့လူဖြစ်တယ်အဲ့ဒါလို့ငါငါဟာလို့အတွေးတွေရှိနေမဲ့ဆိုရင်ကိုရောဟာကျွန်တို့ရဲ့လက်ကမလွတ်ပါဘူးမြတ်စွာဘုရားကိုပြောတော့မြတ်စွာဘုရားကယံဝရန္တိနာတမရှံယေဝရန္တိနာတေဟာအာပစ္စည်းဥစ္စာကိုလည်းငါဟာလို့မပြောဘူးကိုကိုလည်းငါလို့မပြောဘူး ဧဝံဇာနာဟိပါပိမဧဝံပါပိမဇာနာဟိနာမေမက္ခပိတခတိအဲ့ဒီတိုင်းမင်းမှတ်ထားငါပဲသွားတယ်ဆိုတဲ့လမ်းကြောင်းတော့မင်းရှာတွေ့မှာမဟုတ်ဘူးပြိဋိဘံဆန်သွားရင်ငါပဲရောက်သွားတယ်ဆိုတော့မင်းရှာတွေ့မှာမဟုတ်ဘူးတဲ့အဲ့လိုတုံ့ပြန်ပြောလိုက်တဲ့အခါမှာသူကမြတ်စွာဘုရားကိုဒါဒိုင်ရလောက်လုံနေတာဘုရားနဲ့သူကအတုံး အတုံးအလှဲ့ပြောဆိုတယ်သူကဘာပြန်ပြောတော့ဆိုသစီမက္ကံအနုဘုဒ္ဒံခေမံအမတခာမိနံဘေးရန်ခသိငြိမ့်ပြီးတော့တည်ခြင်းကိယနိဗ္ဗာန်ကိုရောက်လျှောက်ကြောင်းဖြစ်တဲ့လမ်းကြောင်းကိုကိုရောသိတယ်ဆိုရင်အပေဟိကိုရောနေစမ်းမှာကိစ္စတော့မိဝေကောကိုရောပါမဆက်မလုံးနဲ့ကိစ္စတော့မိဝေကောကိုရောတပါးတဲ့သွား အဲ့ဒီလမ်းကြောင်းကိုကိုရောတပါးနဲ့ရှောက်သူများတွေရှောက်မခိုင်းနဲ့ပေါ့သူများတွေကိုတရားအကျင့်မခိုင်းနဲ့မေဃရှိပါအကျင့်တရားကိုရောသိတယ်ဆိုရင်အဲ့ဒီဟာကိုသူများကိုမပြောတဲ့သူများကိုဒီလမ်းတိုင်းရှောက်ကြလို့မပြောနဲ့တဲ့ကိမညတရမနုဿတတိကိမညမနုဿတတိကိုရောကဘာခိစ္စသူများတွေကို ဆုံးမဩဝါဒပေးနေရတာလေကိုသိပြင်တော်တော့မနက်ကလည်း လူတွေနိဗ္ဗာန်ရတော့မှတော်တော်ဆွေးရိမ်နေအဲ့တော့နိဗ္ဗာန်မလိုချင်တဲ့လူတွေနဲ့တော့သူကအပေါင်းသိမဲ့နေမှာပဲနော်သူမိတ်ဆွေတွေပေါ့အဲ့ဒါလို့တရားမျိုးစားအဲ့ဒါလို့မြတ်စွာဘုရားကိုဘာဖြစ်လို့သူများကိုဆုံးမတာလဲမဆုံးမပါနဲ့ပြောတဲ့အခါမှာမြတ်စွာဘုရားတုံ့ပြန်တယ်အမစ္စုဒေယံပု္ပ္ပန္တိယေဇနာပါရဂာမိနော အေးဒီမှာဘက်ကမ်းမှာဘေးရန်အနေအဲ့ဒီများနေလို့ခိုးဘက်ကမ်းသွားခြင်းနဲ့ဥပတန်တရားထဲမှာဘေးရန်နေများလို့တန်တရားရဲ့တစ်ဖက်ကမ်းနိဗ္ဗာန်ကိုသွားခြင်းတဲ့ပုဂ္ဂိုလ်တွေဟာအမစ္စုတေယသေမင်းမရောက်နိုင်တဲ့နေရာကိုငါမေးကြတယ်တဲ့သေမင်းမရောက်နိုင်တဲ့နေရာကိုငါမေးတယ်တေသဟံပုထောအခပိသူတို့မေးလို့ငါဖြေတာတဲ့နော်သူတို့မေးလို့ငါဖြေတာ ယံသစ္ဆန္တနိရုံပတိခန္ဓာဆိုတဲ့ဥပရိမရှိတဲ့တကယ်မှန်ကန်တဲ့နိဗ္ဗာန်အကြောင်းကိုငါဖြည့်ရှင်းဟောပြောခြင်းသာဖြစ်တယ်အဲ့လိုမြတ်စွာဘုရားတုံ့ပြန်လိုက်တော့မန္တကြီးကနောက်ဆုံးတုံ့ပြန်ချက်ဖြစ်တဲ့အခါကျတော့သူပြောเสียစကားမရှိတော့ပြောเสียစကားမရှိတော့ ရှင်ပြရတဲ့ဥပမာတစ်ခုပြောပါမယ်ရွာဒီကုန်းဒီနာမှာတဲ့ရှေကန်ကြီးတစ်ခုရှိတယ်အဲ့ဒီရေကန်ကြီးထဲမှာပစွန်လုံးတစ်ကောင်ရှိတယ်ခုခေတ်ကနန်းလို့ခေါ်တဲ့ကောင်မျိုးပေါ့နော်ပစွန်လုံးကနန်းအဲ့ဒီကောင်ရှိတယ်တဲ့အဲ့ဒီမှာမြို့တဲ့ရွာမြို့ဒီကုန်းတွေကနေပြီးတော့ရွာတွေကကလေးတွေကောင်လေးတွေကောင်မလေးတွေ ရွာတွေကနေထွက်ပြီးတော့အဲ့ဒီရေကန်ဘက်ကိုလာကြတယ်တဲ့လာပြီးတော့ပဇွန်လုံးကြီးကိုရေကန်ထဲကနေထုတ်ထုတ်ပြီးတော့ကုန်းမော်တင်ကြတာရှည်တွေကနေဖမ်းပြီးတော့ကုန်းမော်တင်ထားအဲ့လိုကုန်းမော်တင်ထားတော့အဲ့ဒီပဇင်လုံးဟာသူ့ရဲ့ခြေထောက်တွေဓမ္မတွေလက်မတွေနဲ့ရှေကံဘက်ကို ပြန်ပြန်သွားတာပြန်ပြန်သွားတော့ အဲကောင်လေးတွေကောင်မလေးတွေကအဲ့ဒီလှုပ်ရှားပြီးရေကန်ဘက်ကို သွားတဲ့ခြေထောက်ကိုချိုးပစ်ကြပဇွန်လုံးကြီးရဲ့ခြေထောက်တွေကိုချိုးပစ်ကြအဲ့လိုချိုးပစ်လိုက်လို့ရှိရင်တဲ့ပဇွန်လုံးကြီးမှာရှိသမျှခြေထောက်တွေအကုန်လုံးကျိုးသွားတယ်အလုံးကျိုးသွားတဲ့အခါကျတော့ရှေကန်ထဲကိုပြန်မဆင်းနိုင်တော့ဘူးခြေထောက်မှမရှိတော့တာ ပစုံလုံးဆိုတာကိုယ်ရည်ကြီးကဘာမှလုပ်လို့မမရတာအဲ့တော့ခြေတော့တွေအကုန်ချိုးပြစ်လိုက်တဲ့အခါကျတော့ပစုံလုံးကြီးကရေထဲကိုပြန်မဆင်းနိုင်တော့ဘူးတဲ့အဲ့ဒီတိုင်းမှာပဲတဲ့တပည့်တော်ရဲ့ဆန့်ကျင်တဲ့စိတ်တွေနော်လှုပ်ရှားမှုတွေအလုံးကိုမြတ်စွာဘုရားချိုးပစ်လိုက်ပြီအဲ့တော့သူ့ကိုယ်သူပစုံလုံးဖြစ်သွားတယ်ပေါ့သူ့ခြေထောက်တွေအလုံးကိုသူ့ရဲ့လှုပ်ရှားမှုတွေကိုမြတ်စွာဘုရားကအကုန်ဖြတ်တောက်ပစ်လိုက်လို့ အပဘောဓာနိဗန္တိပုဏ္ဏပကဝန္တဥပသင်္ဝိတုအရှင်ဘုရားရဲ့ပေါ်မှာအခွင့်အရေးအပြည့်နာစာရှာပွေဖို့နောက်တစ်ခါပြန်ပြီးတော့သူမထောက်လှမ်းနိုင်တော့ပါဘူးတဲ့ရှင်ဘုရားနာမကပ်ရဲတော့ပါဘူးခုနှစ်နှစ်တည်းသူထောက်လှမ်းတာနော်အခွင့်ချောင်းပြီးတော့ထောက်လှမ်းတာသူလိုချင်တဲ့အကွက်ကိုရမလားလို့ထောက်လှမ်းတာအဲ့တော့ခုနှစ်နှစ်တည်း ထောက်လန်းတာနောက်ဆုံးမပြေတော့ခုနပစုံလုံးခြေထောက်တွေချိုးခံလိုက်ရတယ်လို့သူဟာလည်းပဲရှင်ဖျားနာနောက်ထပ်ပြန်မလာရဲတော့ပါဘူးလို့မန္တကြီးကဒီတစ်ချိန်ပဲလိမ်မသွားရလားမသိဘူးเนาะအဘဘောဒါနဟံဗန္တိပုဏ္ဏပကောဏဥပသင်ဝိတုံရှင်ဖျားတာနောက်ထပ်လာဖို့တပည့်တော်မထိုက်တော့မဖြစ်တော့ပါဘူးတဲ့အဲ့ဒီလိုလုပ်ပြီးတော့ ဝမ်းနဲ့ထိတ်လန့်ပွဲစကားကိုသူပြောလိုက်တယ်ဘာပြောတော့ဆိုမေဓဝဏ္ဏစပတနံဝါယသောအနုပရိယကာချီးကောင်ချီးကန်းတွေဟာချီးကောင်ချီးကန်းတဲ့ကောင်ဟာကြောက်တုံးကြီးတရုံတွေ့တယ်အဲ့ဒီကြောက်တုံးကြီးကကြည့်လိုက်တော့အမဲသားတုံးကြီးလိုပဲမျက်စိတွေမှာမြင်ရတာအမဲသားတုံးလိုရဲရဲကြောက်တုံးကြီးဟော အဲ့ဒီအမဲသားရောင်ကြောက်တုံးကြီးကိုတွေ့တဲ့အခါမှာခြိကန်းတွေကဟိုဘက်ကလှဲ့စိတ်ဒီဘက်ကလှဲ့စိတ်နှုတ်သီးတွေနားနေတာလားရှိတာဟိုကြည့်လိုက်တော့အမဲသားတော့ဒါပေမဲ့နှုတ်ဆိတ်လိုက်တဲ့အမာရီကြီးပဲတွေ့နေတော့အဲ့ဒီခြိကန်းဟာအဲ့ဒီအမဲသားတုံးနဲ့တူတဲ့ကြောက်တုံးအနီကြီးကိုလှဲ့ပြီးစိတ်ရင်ကနေပြီးတော့ဘာအရသာမှမတွေ့သလိုတဲ့ မြတ်စွာဘုရားကိုသူနှိမ့်ဆက်ဖို့အကွက်ချောင်းတာဘာမှမရခဲ့ပါဘူးလို့သူပြောတာနော်အလဒတထအတ္တဒံဝါယတိတောအပက်ကမေအဲ့ဒီကြောက်တုံးကြီးကိုဟိုဘက်ကစိတ်ဒီဘက်ကစိတ်စိတ်တဲ့အခါဘာရတာမှမတွေ့တော့အဲ့ဒီကြီးငယ်ဟာတခြားပြန်သွားတယ်တဲ့ကာကောဝသီလမသစ္စာနိဗ္ဗိစ္စာပိမခောရမအိုရှင်ခောရမခြိကန်းဟာ အမဲသားရောင်ကြောက်တုံးကိုထိုးစိတ်လို့မရတဲ့အခါစိတ်ပြက်ပြီးတော့ပြန်သွားသလိုသူလည်းပဲအရှင်ဘုရားထံနောက်ထပ်မလာတော့ပါဘူးစိတ်ပြက်သွားပါပြီပြောတာဒါပေမဲ့လာတော့လာတယ်ကောင်နောက်ထပ်ထပ်လာသေးတယ်เนาะအဲ့လိုပြောသွားတာဒါကဒီတတ္တဝတ္တနုပန္နဆိုတုတ်ရပြောတာနောက်တစ်တုတ်ကဘာလို့ဆိုမာရတိတုတုတ်တံမနတ်ရဲ့ သူ့မှာလည်းသမီး၃ယောက်ရှိတယ်သမီးတွေကလည်းအဆိုးတွေကြီးပါပဲနော်သမီး၃ယောက်ရှိတယ်တဲ့ရသော်ဘုရားရဲ့အနိနာမှာဒီဂါထာတွေကိုရွတ်ဆိုပြီးတော့ရသော်ဘုရားစီကထွက်သွားပြီရသော်ဘုရားနဲ့မလှမ်းမကမ်းမြေကြီးပေါ်မှာတင်မြင်ခွေးထိုင်စိတ်ပြက်ပြီးတော့တင်မြင်ခွေးထိုင်ပြီးတော့ခေါင်းကြီးငိုက်ဆိုင်ကြပြီး ဘာလို့မှမသိလို့ကြမ်းမှိုင်ပြီးတော့ထုတ်ချောင်းတဲ့ပြည်ကြီးတွေကိုချစ်နေမန္တကသူရှုံးသွားပြီဆိုပြီးတော့ချစ်တယ်အဲ့ဒီလိုချစ်တာအစင်းချောင်းနေချစ်တာ16ချောင်းသူထုံးနဲ့ချစ်တာ16ခု16ခုချစ်တယ်အဲ့ဒီနေမှာရှုံးတဲ့နေမှာသူထုတ်ချောင်းနဲ့ကင်ပြီးတော့မြေကြီးကိုချစ်တာ16လိုင်းတယ် နံပါတ်1ကပါတော့စေငါဟာဒါနပါရမီမဖြည့်ခဲ့လို့ဒီယဟန်ဂေါရမလိုပါရမီရှင်မဖြစ်ရဘူးငါမှားလေစွာဆိုထုတ်ကြီးနဲ့ပြီးဆိုတစ်ချစ်ချစ်လိုက်တယ်နောက်သီလပါရမီနဲ့ပတ်သက်ပြီးတစ်ချောင်းချစ်တယ်နိခမ္မပါရမီ အကုန်လုံးပေါ့နိခမ္မပါရမီ ပညာပါရမီဝီရိယပါရမီဒိဋ္ဌာနသစ္စာမေတ္တာခန္တီမေတ္တာဥပေက္ခဆိုပါရမီ10ပါးကိုတစ်ခုချင်းတစ်ခုချင်းပြောပြီးငါဒါတွေမဖြစ်ကျင်ခဲ့တာမဖြစ်ကျင်ခဲ့လို့ယဟန်ဂေါရမရဲ့အရေးချင်းမျိုးငါမရဘူးဆိုဒုံးနဲ့အရေးသားတွေချစ်သွားတာ10ခု10ချောင်းချစ်တယ် နောက်တစ်ခါမြတ်စွာဘုရားရတဲ့အိန္ဒြိယပရောပရိယတ္တိဉာဏ်ဆိုတာရှိတယ်တရဝရရဲ့အိန္ဒြိအနုယင်ကိုသိတဲ့ဉာဏ်နဲ့ငါမရဘူးဆိုရင်တစ်ချောင်းချစ်တယ်အတေအနုတေဉာဏ်မရဘူးဆိုရင်တစ်ချောင်းချစ်လိုက်မဟာကရုဏသဘာဝတိဉာဏ်မရဘူးဆိုရင်တစ်ချောင်းချစ်လိုက်ရှမကပါတိဟာရိယယေမိဆုံပြတဲ့တကိုးပြတိဟာဉာဏ်မရဘူးဆိုချစ်လိုက်အနာဝရဏဉာဏ်မရဘူးဆိုပြီးတော့ချစ်လိုက်သဗ္ဗညုတဉာဏ်ကြီးမရဘူးဆိုပြီးတော့ချစ်လိုက်တာအားလုံး မြေကြီးကိုဒုံးနဲ့ချစ်တာ1600အဲ့ဒါလို့ကြံမှိုင်ပြီးတော့အဲ့ဒါလို့ချစ်တော့မြေကြီးကိုဒုံးနဲ့ချစ်ပြီးတော့မှိုင်းနေတော့သူ့သမီးကျော်တွေကနေပြီးတော့ငါတို့အဖေပဲသွားလဲဆိုလိုက်ကြည့်လိုက်ကြည့်တော့မြေကြီးပေါ်မှာမှိုင်ပြီးတော့ဒုံးနဲ့ချစ်နေတာတွေ့တာဒုံးနဲ့တွေ့တာအဲ့တော့ချစ်နေတာတွေ့တော့ သူသမီးတွေကတယောက်ကတဏှာတဲ့တယောက်ကအရတိတဲ့တယောက်ကရခာတဲ့မနတ်သမီး၃ယောက်ရှိတယ်အဲ့ဒီ၃ယောက်ကသူတို့ဖေမြေကြီးကိုဒုံးနဲ့ချစ်နေတာမြင်တော့သူတို့ရောက်လာကြတယ်ရှောက်လာပြီးတော့သူ့ဖေကိုပြောကြတယ်ကေနာတိဓမ္မနောတတဖေဖေဘာလို့စိတ်စိတ်ညစ်နေတာလဲ တာတဆိုတာအဖေပဲနော်ဖေဖေဘာလို့စိတ်ညစ်နေတာလဲဘယ်လူကိုဘယ်သူအတွက်စိတ်ပြက်နေတာလဲဘယန္တာရံကပါတိနာအရိညာမိယောဘသူကိုဆွဲဆောင်ပေးရမလဲဟောတောတဲ့ကဆင်းကိုဖမ်းတယ်လို့ဘသူကိုတဏှာရာကနဲ့ဖမ်းချီရမလဲဘသူကိုဖမ်းပြီးတော့ခေါ်ခဲ့ရမလဲ အဖေဆန္ဒအတိုင်းသူတို့ဖြစ်ပေးမယ်လို့သူသမီးတွေက သူ့အဖေတော့တန်ရောစင်ရှိကြပုံရတယ်အဲ့လိုပြောတဲ့အခါကျတော့မဏ္ဍကြီးကအရဟံသူကတောလောကိနရာကိနသူဝနေယောမာရတယံတိက္ကံတော်တသမသောသမဟဘုဒ္ဓံလောကမှာတဲ့ကိလေသာတွေကုန်ပြီးတော့ကောင်းသောစကားကိုဆိုရတဲ့မြတ်စွာဘုရားကိုရာဂနဲ့ဆွတ်ဆောင်မှု မလွယ်ဘူးတဲ့ ငါရဲ့နေပယ်ကိုကောရမဖရာဟာကြော်သွားပြီတဲ့လွန်သွားပြီငါနှောက်ရှက်နိုင်တဲ့နေပယ်ကိုသူလွန်သွားပြီဒါကြောင့်မို့လို့ငါစိတ်မကောင်းဖြစ်နေတာပါလို့တုံ့ပြန်ပြီးတော့ပြောလိုက်တော့အဲ့ဒါဆိုသူတို့ကြိုးစားမယ်ဆိုပြီးတော့ဖះစီရောက်လာပြီမနသမီးတွေဖြာရောင်းတယ်ဆိုတာအဲ့ဒါပေါ့နော်လာပြီးတော့ဖြာရောင်းကြတာပါရိတိသမဏပရိစ္ဆာရိမအရှင်ဘုရားရဲ့ခြေရင်းမှာနေပြီးတော့ စနိပယအဖြစ်လှုပ်ကြွေးပြုစုပြရစေဆိုပြီးရောက်လာကြတယ်အဲ့နတ်သမီးတွေအဲ့ဒါကိုမြတ်စွာဘုရားပြန်ပြောတာမာကန္ဒီတုံးကလေအဲ့ဒီတုံးကတဲ့မနတ်ရဲ့သမီးတွေလူမဟုတ်ဘူးနတ်တွေသူတို့လိုအမတမချုံမောလှပါတဲ့နတ်သမီးတွေကငါဖြားရောက်တာတောင်မှပဲဒီအတူတူကနေခြင်းတဲ့စိတ်ငါမှမဖြစ်ခဲ့ဘူးတဲ့ အခုကျင်ကြီးကျင်ငယ်နဲ့ပြည့်နေတဲ့တင့်ကိုတင့်ကိုမြင်တဲ့အခါဘယ်လိုလုပ်ဖြစ်မလဲဗုဒ္ဓဂရိတပုံဏပါရပိဏံတံဖုတိတုံနာအိစေကျင်ကြီးကျင်ငယ်နဲ့ပြည့်နေတဲ့တင့်ခန္ဓာကိုငါခြေထောက်လေးနဲ့တောင်မထိချင်ဘူးလို့ပြောခဲ့တာအဲ့ဒါဒီအစဗလညောင်ပင်အင်းမှာ အခုလိုလာရောက်ပြီးတော့ဖြာရောက်ကြတာဖြာရောက်တဲ့အခါမှာ သူတို့ကတရားစီ တရားစီ အပြူရွယ်လေးအရွယ်ဖန်ဆင်းပြီးမြတ်စွာဘုရားကိုဖြားရောက်ကြတယ်။တော့မြတ်စွာဘုရားကနိဗ္ဗာန်ကို အာယုံပြုပြီးသဘာဝဝင်စားနေလိုက်တာ။သူတို့ကြည့်ကုန်မကြည့်ဘူး။သူတို့တခြင်းဆိုတာလေးလည်းမကြောက်ဘူးမြတ်စွာဘုရား။နိဗ္ဗာန်ကိုအာယုံပြုနေလိုက်တဲ့မြတ်စွာဘုရားစိတ်ကိုသူတို့ဆွဲဆောင်လို့မရဘူး။အမျိုးစုံအမျိုးသမီး အရွယ်အစမျိုးမျိုးလုပ်ပြီးတော့သူတို့ဖြာအောင်ကြတယ်အဲ့တော့မဟာဗုဒ္ဓဝင်မှာလည်းဒီအကြောင်းကိုရေးထားတာရှိတယ်နော်အဲ့ဒီလိုဖြာရောက်တဲ့အခါမှာမြတ်စွာဘုရားကလုံးဝမလှုပ်တော့ငါတို့အဖေပြောတာဟုတ်သားပဲဒီလိုပုဂ္ဂိုလ်မျိုးဟာရာဂကြော့ဝင်းနဲ့မြူဆွယ်လို့မလွဲပါလားလို့သူတို့သဘောပေါက်သွားတယ်သဘောပေါက်သွားတယ်အကယ်၍သူတို့ဟာ တာမန်သူတော်စင်တရားကျင့်နေကြတဲ့သမဏပဲဖြစ်စီပြမဏပဲဖြစ်စီရာဂမကင်းသေးတဲ့ပုဂ္ဂိုလ်ကိုသူတို့ဖြားယောင်းလိုက်မယ်ဆိုလို့ရှိရင်တဲ့နော်ဒီလိုပုံစံမျိုးနဲ့ဖြားလောက်လိုက်မယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာနှလုံးသားရင်လဲခြေကွဲသွားလိမ့်မယ်ပမာရီကတော့နှလုံးသားမပြောဘူးအသေးကွဲတယ်လို့ပြောကြတယ်ဘာလို့အသေးပြောလဲတော့မသိဘူးစာထဲမှာတော့နှလုံးပဲပြောတာ နော်လူတွေကတော့အသေးကွဲတယ်လို့ပြောကြတယ်နော်ဒီမှာတော့ဟရယံဝတ္တဖလေးရနှလုံးသားကွဲခြင်းလဲကွဲသွားလိမ့်မယ်။ဩနံလောဟိတံဝါမုခတော့ဥကိစီယပဇက်ကရင်လည်းတွေးအညင်အံသွားလိမ့်မယ်။ဩမရံဝါပါပုနိယစိတ်တဲ့စိတ်တွေလွင်ပါပြီးယူခြင်းယူသွားနိုင်တယ်။သူတို့ပုံစံနဲ့လာဖြာရောင်းလိုက်ရင်အတော်ရောလူဟာ ယူသွားမယ်ဒီလိုဆိုလို့တယ်နော်သူတို့နဲ့တွေ့ရင်ယူသွားနိုင်တယ်ပေါ့တေထာပိနလောဟရိတောလူတော်ဥတုတတိဘာနဲ့ဥပမာတူတုံးဆိုလို့ရှင်စိမ့်လန်းစိုးနေတဲ့ကျူယိုးကိုဖြတ်တောက်လိုက်မယ်ဆိုရင်အဲ့ဒီကျူယိုးဟာရှုံပိတ်ပြီးတော့၆တက်သွားတယ်လို့ပဲဒီလူဟာနှလုံးသားတွေ꿰ပြီးတော့သူတို့ရဲ့ ရုပ်ဆင်းလှပမှုဖြာယောင်မှုတွေပေါ်မှာစိတ်ဆွဲလန်းပြီးတော့တည်သွားနိုင်တယ်အဲ့ဒီလိုဖြစ်ပါရဲ့သားနဲ့မြတ်စွာဘုရားကြတော့သူတို့ဖြာယောင်လို့မရဘူးတို့အဖေပြောတာမှန်သားပဲဆိုပြီးစိတ်ကောင်းလေးဝင်သွားပြီးတော့မြတ်စွာဘုရားစီလာပြီးတော့မေးခွန်းနေမေးကြတယ်အဲ့ကြတော့အနတ်သမီးတွေအဲသူ့ဖေတဲ့တော့တော်တယ်ပြောမှာပဲเนาะသူ့ဖေတဲ့တော့တော်တယ်လို့ပြောလာပြီးတော့ ပထမဆုံးအကြီးဆုံးဖြစ်တဲ့တဏှာဆိုတဲ့မန္တသမီးကမြတ်စွာဘုရားကိုမေးခွန်းမေးတယ်ခဏမေးခွန်းကတခြားမဟုတ်ဘူးမန္တကြီးပြောခဲ့သလိုစိတ်သောကရောက်လို့တောထဲမှာကြံမှိုင်းနေတာလားသို့မဟုတ်ဖဲရှုံးလာလို့သို့မဟုတ်ငွေကြေးတနာလိုချင်လို့တောထဲမှာရောက်နေတာလားသို့မဟုတ် မြို့ထဲရွာထဲမှာမကောင်းတာတွေမဟုတ်တာတွေလုပ်ပြီးတော့လူမြင်ကွင်းမနေရဲလို့တော်ထဲမှာလာနေတာလားဘာကြောင့်လူတွေရဲ့ရှေ့ကိုမသွားတာလဲလို့ဒီမိကွန်းမေးတဲ့အခါမြတ်စွာဘုရားဖြေတယ်အဲ့ကြတော့အထသပတ္တိဟရိယသတန်တိစိတ္တဝနသေနံပိယတတ္တရူပံမနရဲ့စစ်တပ်ဖြစ်တဲ့ချစ်အပ်တရားအပ်တဲ့ အာယုန်ဤဒီကံမကုံအာယုန်ဤကိုအနိုင်ရပြီးတော့နှလုံးသားရဲ့ငြိမ်းရဖြစ်တဲ့အရတ္တဖို့ကို ရောက်ရှိပြီးတော့ငါနေတာတဲ့ဟုတ်ပြီဒီနှလုံးသားရဲ့ငြိမ်းတက်ကိုရသွားတာခုနကာမဂုဏ်အာယုန်ကိုဖယ်ရှားလိုက်တော့နှလုံးသားရဲ့ငြိမ်းအေးမှုဆိုတာအရတ္တမဲ့အရတ္တဖို့ကိုပြောတာအဲ့ဒီကိုငါရထားတယ်ရထားလို့တယောက်တည်း ဒီရတာကိုခံစားရင်ချမ်းချမ်းသာသာနေတာဖြစ်တယ်ဒါကြောင့်မို့လူချားတဲ့ငါမသွားတာလို့မြတ်စွာဘုရားဖြေတယ်တယောက်တည်းအေးအေးဆေးဆေးတယောက်တည်းနေရတဲ့ချမ်းသာဒုက္ခကြောင့်မို့လို့ငါလူတွေရဲ့မျက်မှောက်ကိုမသွားတာခုနမင်းထင်တယ်လို့မဟုတ်ဘူးနော်အဲ့လိုဖြေလိုက်တော့တခါရတ္တိဆိုတဲ့ဒုတိယသမီးကမိကိုမေးပြန်တယ်ကထံဝိဟာရိဘဟုလောဒဘိက္ခု ပင်စောကဒိန်နောအတရိဒသတ္တကထံဇာယိဘဟုလံကာမတင်ညာပြိပါဟိရာဟောတိအလဒယောတံဘလို့ကျင့်သုံးနေထိုင်လို့ရှိရင်မျက်စိနာနာလျာကာယတွေကနေပြီးတော့လိုချင်တဲ့လောဘဆိုတဲ့ဩဃကိုဖယ်ဖြောင်းနိုင်တယ်လေစိတ်ထဲမှာစိတ်ကူးရင်ပြီးတော့ဖြစ်ပေါ်လာတဲ့ကိရိတာဩဃတွေကိုကျော်လွှားနိုင်တယ်လေ ဘာတွေကိုရှုမှတ်ဆင်ခြင်ပြီးတော့ကာမဂုဏ်အာယုန်တွေကိုဖယ်ရှားထားနိုင်တယ်လေဒီမေကွန်းမေးတာဒီမေကွန်းမေးတော့မြတ်စွာဘုရားဖြေတယ်ပတ္တတကာယောသူဤမုဒ္ဒစိတ်တော့တရားဓမ္မကျင့်သုံးလိုက်တာတဲ့အခါမှာစိတ်ကကိလေသာတွေကနေလွတ်သွားတယ်လွတ်သွားတဲ့အခါကိုရောစိတ်ရောငြိမ်းချမ်းသွားတယ်ကိုရောစိတ်ရောငြိမ်းချမ်းတယ်အသင်္ခရာနော ကုသိုလ်အကုသိုလ်ဆိုတဲ့ကောင်းမှုမကောင်းမှုတွေမလုံးတော့တတိမာအနောကောတတိရှိတယ်ကာမဂုဏ်အာယုံဆိုတဲ့ကာမဂုဏ်အာယုံပေါ်မှာယတ္တိမှု မရှိတော့ဘူးအညာယဓမ္မအဝိတက်ကဆိုင်တွေးတောစရာအတွေးမပါတဲ့တရားဓမ္မကိုသိပြီးတော့အတွေးမပါပဲနဲ့အတွေးတာမဟုတ်ဘူးသူကစိတ်တိုင်းဟာအတွေးရှိတာမဟုတ်ဘူးเนาะ ဒါမို့လို့အတွေးမဲ့စိတ်များဆိုတာရှိသေးတယ်အတွေးမပါတဲ့စိတ်လူတွေကစိတ်ဆိုရင်တွေးတယ်လို့ထင်တာကိုယ်မှရတဲ့စိတ်ကအတွေးတွေနဲ့ကြီးပဲအကုန်လုံးလူတွေကတွေးတာကြီးပဲလေမြတ်စွာဘုရားကျတော့မတွေးတဲ့စိတ်ပါရတာမတွေးတဲ့စိတ်ကိုအဝိတက်ကစာရည်မတွေးတဲ့စိတ်နဲ့တရားဓမ္မကိုသိပြီးတော့တဲ့ ဒေါသနဲ့လည်းစိတ်တူတာမရှိတော့ဘူးရာဂနဲ့လည်းတတိယနေတာမရှိဘူးထိနမိတ်တာတွေနဲ့စိတ်တွန့်ဆုတ်နေတာလည်းမရှိဘူးတဲ့အဲ့ဒီလိုနေတဲ့ပုဂ္ဂိုလ်ဟာခုနပြောတယ်ကာမဂုဏ်အာယုဆိုတဲ့ဩဃကိုဖျက်ကျော်နိုင်တယ်စိတ်ထဲမှာဖြစ်ပေါ်လာတဲ့ကိရိတာဩဃတွေကိုဖျက်ကျော်နိုင်တယ်ဒါကြောင့်မို့လို့ကာမတင်ညာဆိုတဲ့ကာမဂုဏ်အာယုကိုခံစားလို့တဲ့စိတ်တွေဘေးဖယ်ထုတ်ထားနိုင်ပါတယ်လို့မြတ်စွာဘုရားဒီလိုဖြေလိုက်တာနော် သူဖြေလိုက်တယ်အဲ့နောက်ဆုံးသမီးဖြစ်တဲ့ရခါဆိုတဲ့မနတ်သမီးကတခါဆက်ပြီးတော့မေးတယ်အစိဇတဏံကနသင်္ကာရသင်္ကစာရီတမီးပြိသက်တွေနဲ့လှက်လာတော်လာတဲ့ရှင်ဘုရားဟာတဏှာကိုဖြတ်တောက်ပြီးတော့အတ္တစရိတန္တိဘဟုဆတ္တတာတဏှာကိုဖြတ်တောက်ပြီးတော့ရှင်ဘုရားသွားလာနေထိုင်တယ်ဘဟုဆတ္တတာ ဘုံဝတယံဇနတံအနောကောယုံကြည်မှုရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲအများကြီးရှင်ဘုရားထံစိတ်ကကြတယ်ရှင်ဘုရားအနေနဲ့ကိလေသာဆိုတဲ့တဏှာဆိုတဲ့ယတ္တိယတရားမရှိဘဲနဲ့အစိဇနိတတိပစ္စုရာသတပါရံဒီသေမင်းလွတ်ကင်းရဖြစ်တဲ့တစ်ဖက်ကန်းကို သေတတ်တဲ့လူတွေရဲ့သေမင်းသေမင်းကိုဖြတ်တောက်ပြီးတော့သေမင်းထဲကနေလူရက်ပြီးတော့လူတွေကိုရှင်ဘုရားကဲတင်သွားတာဘာကြောင့်ကဲတင်တာလဲဘလို့ကဲတင်တာလဲဟုတ်တယ်လူတွေဟာတန်တရားထဲမှာနေမယ်ဆိုရင်အချိန်ချင်းသေချရတယ်လေအဲ့ဒီအချိန်ချင်းသေချရတာကိုမသေးရအောင်လူများစွာကိုမြတ်စွာဘုရားက သေမင်းထံကလွတ်ပြီးတော့ယူသွားလိုက်ရှူပြီးတော့နိဗ္ဗာန်ပုတ်ပေးလိုက်တယ်ပေါ့လို့ဆိုလို့တယ်တရားဓမ္မတွေပြလိုက်တဲ့အခါကျတော့အဲ့ဒီကအသေးလွတ်သွားကြတယ်အဲ့ဒါသူကလွတ်လွတ်ပြီးတော့ကဲတင်သွားတယ်လို့ဘာကြောင့်လဲလို့ပြီးတော့ဘယ်လိုလှုပ်ထလဲလို့ပြီးတော့မြတ်စွာဘုရားဖြေတယ်နယန္တိဝေမဟာဝီရာတတ္တမေနတထာဂတာဘုရားရှင်တွေလုံလဝိရိယရှိတဲ့ပုဂ္ဂိုလ်မြတ်တွေဆိုတာတဲ့ တရားသဖြင့်ဤတရားသောဤဖြင့်သာလဲသူတို့ကို ဆောင်ယူကဲတင်ကြတာဖြစ်တယ်မတရားနိုင်ယူပြီးကဲတင်တာမဟုတ်ဘူးတရားတဲ့ဤနဲ့ဤလမ်းပြပြီးတော့ကဲတင်တာဖြစ်တယ်အဲ့တော့မြတ်စွာဘုရားကကဲတင်တဲ့ဆိုတာအုံဖွားနဲ့ကဲတင်တာမှမဟုတ်တာသူတို့လမ်းကြောင်းမှန်ပြပြီးတော့ထီလန်းလိုက်ဆိုရင်ဆင်းရဲဒုက္ခလွတ်သွားကြတာကိုဓမ္မေနနေယမာနနာကာဥတ္တယဝိသနာတာအခုလိုငါတရားလမ်း တရားလမ်းကြောင်းပြပြီးတော့ကဲတင်ထားတဲ့ငါကိုမင်းတို့ကဗာမြအပြစ်ပြောစရာရှိလို့လေငါတရားနီလန်းပြပြီးတော့ကဲတင်ခဲ့တာပဲလို့မြတ်စွာဘုရားကအဲ့လိုတုတ်ပြပြောလိုက်တဲ့အခါမှာမနတ်သမီးတွေဟာသူ့ဖေစီဖះနာခွာပြီးတော့သူ့ဖေစီသွားကြသူ့ဖေကျလည်းမြေကြီးဒုတ်ချစ်ပြီးတော့ငိုက်နေတော့နဲ့ထူတယ်ကြာအဲ့တော့မနတ်ကြီးစီသွားကြတယ် မန္တကြီးစီသွားတော့မန္တကြီးကသူ့သမီး၃ယောက်သူ့စီလာနေတာကိုခလန်လန်းကမြင်တဲ့အခါသူ့သမီးတွေကိုလှမ်းပြောလိုက်တယ်ပါလာကုမိဒနာလေဟိပပတံအဘိမတ္တတာနင်တို့ကမိုက်တယ်ကြာရိုးနဲ့တောင်ကိုထိုးလို့ဘယ်လိုလုပ်ပြို့ရမလဲပေါ့ကြာရိုးနဲ့တောင်ကိုဖြိုလို့ဘယ်လိုလုပ်ရမလဲ နေတို့ရဲ့စွမ်းတတ္တိနဲ့ဂေါရမဖရာရဲ့စိတ်ကိုဘလို့လုပ်ပြီးတော့ဆွဲဆောင်လို့ရမှာလေတဲ့အဲ့ဒါသူသုံးလိုက်တဲ့စကားဘာလာကုမှုဒ္ဒနာလေဟိပပတံအပိမတ္တတာဂျာယိုးဆိုတာပျော့ပျော့လေးလေဂျာယိုးနဲ့တောင်ကိုဖြိုလို့ရမလားတဲ့ခိရိနခေနခဏထတောင်ကြီးကိုမင်းတို့ကတရွင်းနဲ့တန်နဲ့မတူဘဲနဲ့လက်သေးနဲ့သွားတူလို့ရမလားတဲ့အယောဒဏ်နေဟိခရထ တန်ကိုသွားနဲ့ကြိတ်ပြီးတော့ဝါလို့ရပါမလားတဲ့သေလံဝတိရသူဟိစ္ဆပါတာလီကာရမေတ္တာတောင်ကြီးကိုခေါင်းနဲ့ရွက်ထားသလိုတကယ်ပင်လယ်တဲကအနက်ဆုံးနေရာကိုခေါင်းပေါ်မှာအဲကြောက်တုံးကြီးတင်ပြီးတော့ငုတ်တယ်လို့ ခန္ဓုံဝဥရတသစ္စာတင့်ကိုကြီးကိုရင်ဘတ်နဲ့ဖိသလိုနေပိစာပေထကောရမရဟန်ကောရမကိုသွားမလို့ကြနဲ့မင်းတို့ရှောင်ညာဆိုပြီးတော့ပြောတယ်တတ္တလမန္နာအကိစ္စုံတဏရတိစရကတာတ္ထပနုတိတတ္ထတူလံဘထံဝပါဠုတော်ဒါကတော့တန်ခါနာတင်တဲ့ဆရာတွေကနေပြီးတော့ မှတ်ချက်ကလေးပေးထားတာပေါ့ဒီသုတ်တံမှာမှတ်ချက်လေးပေးထားတာတဏှာတို့ရတိတို့ရကာတို့ဆိုတဲ့ဒီနတ်သမီးတွေဟာနော်ကိုရောင်ကိုရောင်တောက်ပစွာနဲ့မြတ်စွာဘုရားစီလာကြတယ်တဲ့မြတ်စွာဘုရားစီလာတဲ့သူတို့ကိုမြတ်စွာဘုရားကတကယ်ကိုမှုလေးကိုလေနဲ့မှုလိုက်တယ်လို့ပဲအကုန်လွင်းသွားကြတယ်လို့ပြောလိုက်တာနော်မှုလေးကိုလေတိုက်ရင်မှုဆိုတာဘယ်ခံနိုင်မှာတော့နော်တောင်ကြီးတာမလှုပ်ရှိပဲ မုတ်လေးကိုလေနဲ့လွှင့်လိုက်တယ်လို့ပဲသူတို့ကိုအကုန်လုံးဖယ်ရှားလိုက်နိုင်တယ်လို့ဒီလိုမှတ်တမ်းတင်ထားတာဖြစ်ပါတယ်အဲ့တော့မြတ်ဖရာနဲ့မနတသားရဲ့အကြောင်းအရာတွေဟာဒီပါပဲပြီးစီးပါပြီတရားချက်ကသူတော်စင်ပြိဿပေါင်းတို့မြတ်ဗုဒ္ဓရဲ့တုံ့ပြန်ပြောကြားတဲ့အဆုံးမတရားတွေကိုမှတ်သားနိုင်ယူချပြီးမိမိတို့ရဲ့ဘဝမိမိတို့ရဲ့ အနေထားကိုသိရှိနားလည်ကမိမိတို့ကိုယ်တိုင်တရားဓမ္မကိုရှင်းချက်ကြိုးကိုအထောက်ကြအမှဖြစ်တယ်လို့ကိုစီကိုစီကုသိုလ်တရားပွားများအောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်းအာသုသာသုသာ